ရှင်လုကာခရစ်ဝင်အခန်းကြီး2အငယ်1မှ9ထိုအခါတနိုင်ငံလုံးကိုစီးရင်ယူစေခြင်းငှာကဲတာပြင်ဩဂုတုသည်အမိန်တော်ရှိ၏ကုရေနီသည်ရှုရိပြည်၌မြို့ဝန်ဖြစ်စဉ်တွင်ဤပထမစီးရင်ယူခြင်းဖြစ်သည် လူအပေါင်းတို့သည်စီးရင်ဝင်ခြင်းငှာအတီးအတီးမိမိတို့မြို့ရွာသို့တွားကြ၏ယောသတ်သည်လည်းဒါဝိအမျိုးအနွယ်ဖြစ်၍ ထိမ်းမြားဆောင်နင်းသောမယားမာရိနှင့်အတူစာရင်းဝင်ခြင်းငှါ၊ဂါလိလဲပြည်၊နာဇရက်မြို့မှယုဒပြည်တွင်ဗက်လင်အမည်ရှိသောဒါဝိဒ်၏မြို့သို့သွား၏။ထိုအခါမာရိသည်ပဋိသန္ဓေအရင့်အမာရှိ၏။ဗက်လင်မြို့၌ရှိနေစဉ်၊ဘွားအံ့သောနေ့လစေ့လျှင်သားဦးကိုဘွားမြင်၍အဝတ်နှင့်ပတ်ရစ်ပြီးမှ၊ဧည့်သည်တည်းရာစရပ်၌သူတို့နေစရာမရှိသောကြောင့် သူငယ်ကိုနွားစားခွက်၌သိပ်ထားလေ၏။8ထိုပြည်မှာသိုးထိန်းတို့သည်ညဉ့်အခါတောအရပ်၌တည်းခိုလျက်၊မိမိသိုးစုကိုစောင့်နေကြသည်ဖြစ်၍၊ထာဝရဘုရား၏ကောင်းကင်တမန်သည် သူတို့အနားမှာပေါ်လာ၍၊ပတ်ဝန်းကျင်၌ထာဝရဘုရား၏ဘုန်းတော်ထွန်းတောက်သဖြင့်၊သူတို့သည်အလွန်ကြောက်ရွံ့ခြင်းသို့ရောက်ကြ၏။ ကောင်းကင်တမန်ကလည်း၊ကြောက်ရွံ့ခြင်းမရှိကြနှင့်။လူအပေါင်းတို့သည်အလွန်ဝမ်းမြောက်ဝမ်းသာစရာသိတင်းကိုငါသည်သင်တို့အားကြားပြောရ၏။ယနေ့တွင်ဒါဝိဒ်၏မြို့၌သခင်ခရစ်တော်တည်းဟူသောကယ်တင်သောအရှင်သည်သင်တို့အဘို့အလိုငှါဘွားမြင်ခြင်းကိုခံတော်မူပြီ။သင်တို့သည်အဘယ်နိမိတ်ဖြင့်သိရမည်နည်းဟူမူကား၊သူငယ်သည်အဝတ်နှင့်ပတ်ရစ်၍နွားစားခွက်၌သိပ်ထားလျက်ရှိသည်ကို တွေ့ကြလိမ့်မည်ဟု ဆိုပြီးလျှင်၊ထိုကောင်းကင်တမန်နှင့်အတူကောင်းကင်ဗိုလ်ခြေအများတို့သည်ချက်ခြင်းထင်ရှား၍ကောင်းကင်ဘဝဂ်ဝယ်ဘုရားသခင်သည်ဘုန်းကြီးတော်မူစေသတည်း။မြေကြီးပေါ်၌လည်းငြိမ်သက်ခြင်းရှိစေသတည်း။လူတို့အားမေတ္တာကရုဏာရှိစေသတည်းဟုဘုရားသခင်ကိုချီးမွမ်း၍မြွက်ဆိုကြ၏။ကောင်းကင်တမန်တို့သည်ကောင်းကင်ဘုံသို့ ပြန်ကြပြီးမှ၊သိုးထိန်းတို့က၊ငါတို့သည်ဗက်လင်မြို့သို့သွားကြကုန်အံ့။ထာဝရဘုရားသည်ဘော်ပြတော်မူသောဤအမှုအရာကို ကြည့်ကြကုန်အံ့ဟု အချင်းချင်းပြောဆိုပြီးလျှင်၊အလျင်အမြန်သွား၍မာရိနှင့်ယောသပ်ကို၎င်း၊နွားစားခွက်၌သိပ်ထားလျက်ရှိသော သူငယ်ကို၎င်း တွေ့ကြ၏။တွေ့မြင်ပြီးမှမိမိတို့ကြားသော ထိုသူငယ်၏အကြောင်းစကားကိုအနှံ့အပြားပြောကြ၏။ သိုးထိန်းတို့ပြောသောစကားကိုကြားသောသူရှိသမျှတို့သည်အံ့ဩခြင်းရှိကြ၏။မာရိသည်ထိုအကြောင်းအရာအလုံးစုံတို့ကိုမှတ်ကျုံး၍စဉ်းစားဆင်ခြင်လျက်နေ၏။သိုးထိန်းတို့သည်လည်းမိမိတို့အားပြောနှင့်သည်အတိုင်းကြားမြင်သမျှသော အကြောင်းအရာကို ထောက်၍ဘုရားသခင်ကိုအံ့ဩချီးမွမ်းလျက်ပြန်သွားကြ၏။ထိုသူငယ်အားအရေဖျားလှီးခြင်းကိုပေးရသော နေ့တည်းဟူသော ရှစ်ရက်မြောက်သောနေ့ရောက်လျှင်၊ပဋိသန္ဓေစွဲတော်မမူမှီကောင်းကင်တမန်မှည့်သောယေရှုအမည်ဖြင့်မှည့်ကြ၏။ထိုနောက်မောရှေ၏ပညတ်တရားအတိုင်းစင်ကြယ်ခြင်းကိုပြုရသောနေ့ရက်စေ့သောအခါ၊မိဘတို့သည်သူငယ်ကိုယေရုရှလင်မြို့သို့ ဆောင်သွား၍၊သားဦးယောက်ျားအပေါင်းတို့သည်ဘုရားအဘို့သန့်ရှင်းရကြ၏ဟုထာဝရဘုရား၏ပညတ္တိကျမ်းလာသည်နှင့်အညီ၊ထာဝရဘုရားအားဆက်ကပ်ပြီးမှ ခိုနှစ်ကောင်ဖြစ်စေ၊ချိုးကလေးနှစ်ကောင်ဖြစ်စေ၊တခုခုကို ပူဇော်ရမည်ဟုထာဝရဘုရား၏ပညတ္တိကျမ်းလာပြန်သည်နှင့်အညီယဇ်ပူဇော်ကြ၏။25ထိုအခါရှုမောင်အမည်ရှိသောသူတယောက်သည်ယေရုရှလင်မြို့၌ရှိ၏။ထိုသူသည်ဖြောင့်မတ်သောသူ၊တရားကိုရိုသေသောသူ၊ဣသရေလအမျိုး၏သက်သာခြင်းအကြောင်းကိုမြော်လင့်သောသူဖြစ်၏။ သန့်ရှင်းသောဝိညာဉ်တော်သည် သူ့အပေါ်၌တည်သည်ဖြစ်၍၊သူသည်ထာဝရဘုရား၏ခရစ်တော်ကိုမမြင်မှီမသေရဟုဗျာဒိတ်တော်ကိုရ၏။ထိုအခါသူသည်ဝိညာဉ်တော်အားဖြင့်ဗိမာန်တော်သို့သွား၍၊မိဘတို့သည် သူငယ်ယေရှုကိုပညတ်တရားထုံးတမ်းအတိုင်းပြုခြင်းငှါဆောင်သွားစဉ်တွင်၊ရှုမောင်သည်ယေရှုကိုလက်နှင့်ချီပိုက်၍၊ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းလျက်၊အစိုးရတော်မူသောအရှင်၊ ဗျာဒိတ်တော်အတိုင်းကိုယ်တော်၏ကျွန်သည်ငြိမ်ဝပ်စွာစုတေ့ရသောအခွင့်ကို ကိုယ်တော်သည်ယခုတွင်ပေးတော်မူ၏။ကိုယ်တော်၏လူဣသရေလအမျိုးကိုချီးမြှောက်စေခြင်းငှါ၎င်း၊တပါးအမျိုးသားတို့ကို လင်းစေခြင်းငှါ၎င်း၊လူအမျိုးမျိုးတို့ရှေ့မှောက်၌ပြင်ဆင်တော်မူသော အလင်းတည်းဟူသောကယ်တင်သောသခင်ကို အကျွန်ုပ်သည်ကိုယ်မျက်စိနှင့်မြင်ရပါ၏ဟုမြွက်ဆို၏။ထိုစကားများကိုယောသပ်နှင့်မယ်တော်သည်ကြားလျှင် အံ့ဩခြင်းရှိကြ၏။ရှုမောင်သည်လည်း၊သူတို့ကိုကောင်းကြီးပေး၍မယ်တော်မာရိအား၊ဤသူငယ်ကားဣသရေလလူအများလဲမည်အကြောင်း၊အများထမည်အကြောင်း၊လူအများတို့၏အကြံအစည်ကို ထင်ရှားစေခြင်းငှါငြင်းခုံစရာဖြစ်မည်အကြောင်းခန့်ထားသောသူဖြစ်၏။ထိုမှတပါး၊သန်လျက်သည်သင်၏စိတ်နှလုံးကို ခွင်းလိမ့်မည်ဟုမြွက်ဆို၏။36 ၊အာရှာအမျိုးဖြစ်သောဖနွေလ၏သမီးအာနတ်အမည်ရှိသောပရောဖက်မတယောက်ရှိ၏။သူသည်ပျိုသောအရွယ်မှစ၍ခုနစ်နှစ်သာလင်နှင့်နေပြီးလျှင်၊အသက်ကြီးရင့်၍အနှစ်ရှစ်ဆယ်လေးနှစ်ခန့်မျှတိုင်တိုင် မုတ်ဆိုးမဖြစ်လျက်၊ဆုတောင်းခြင်းနှင့်အစာရှောင်ခြင်းအားဖြင့်နေ့ညဉ့်မပြတ်ဘုရားဝတ်ကိုပြု၍ဗိမာန်တော်နှင့်မခွါဘဲနေ၏။သူသည်လည်းထိုခဏခြင်းတွင်ဝင်၍ ထာဝရဘုရား၏ကျေးဇူးတော်ကိုချီးမွမ်းလေ၏။ယေရုရှလင်မြို့၌ရွေးနှုတ်ခြင်းအရာကိုမြော်လင့်သောသူအပေါင်းတို့အားထိုသူငယ်၏အကြောင်းကို ပြောလေ၏။မိဘတို့သည်ထာဝရဘုရား၏ပညတ်တရားအတိုင်းပြုရသမျှတို့ကို အကုန်အစင်ပြုပြီးမှ၊ဂါလိလဲပြည်၊နာဇရက်အမည်ရှိသောမိမိတို့မြို့သို့ ပြန်ကြ၏။သူငယ်သည်လည်းကြီးပွား၍ပညာဥာဏ်သတ္တိနှင့် ပြည့်စုံ၏။ဘုရားသခင်၏ကျေးဇူးတော်သည်လည်း သူ့အပေါ်၌တည်၏။41မိဘတို့သည်နှစ်တိုင်းအစဉ်ပသခါပွဲခံချိန်ရောက်လျှင်၊ယေရုရှလင်မြို့သို့သွားကြ၏။ယေရှုသည်တဆယ်နှစ်နှစ်ရှိသောအခါ၊ပသခါပွဲထုံးစံအတိုင်းယေရုရှလင်မြို့သို့တက်ကြ၍၊ပွဲနေ့ရက်လွန်ပြီးမှမိဘတို့သည် ပြန်ကြလျှင်၊သူငယ်ယေရှုသည်ယေရုရှလင်မြို့၌နေရစ်လေ၏။ ယောသပ်နှင့်မယ်တော်သည်ထိုအကြောင်းကိုမသိ၍အပေါင်းအဘော်စုထဲမှာသူငယ်ပါသည်ဟုစိတ်ထင်နှင့်တနေ့ခရီးသွားမိလျှင်၊အဆွေအမျိုးအသိအကျွမ်းတို့တွင်ရှာ၍မတွေ့သောအခါ၊ယေရုရှလင်မြို့သို့ပြန်၍ရှာကြ၏။သူငယ်မူကား၊ဗိမာန်တော်၌ဆရာများအလယ်မှာထိုင်၍ထိုသူတို့နှင့်ဆွေးနွေးမေးမြန်းလျက်ရှိသည်ကိုမိဘတို့သည်သုံးရက်ကြာမှတွေ့ကြ၏။ သူ၏စကားကိုကြားသောသူအပေါင်းတို့သည်သူ၏ပညာကို၎င်း၊စကားအဖြေကို၎င်းအံ့ဩကြ၏။မိဘတို့သည်သားကိုမြင်လျှင် မိန်းမောတွေဝေ၍မယ်တော်က၊ငါ့သား၊အဘယ်ကြောင့်ငါတို့အားဤသို့ပြုသနည်း။ညှိုးငယ်ကြောင့်ကြသောစိတ်နှင့်မိဘတို့သည်မောင်ကိုရှာကြပြီဟုဆိုသော် ယေရှုက၊မိဘသည်အဘယ်ကြောင့်အကျွန်ုပ်ကိုရှာရပါသနည်း။အကျွန်ုပ်သည်အဘ၏အိမ်၌နေရသည်ကိုမသိပါသလောဟု ပြောဆိုလျှင်၊သူတို့သည်ထိုစကားကိုနားမလည်ကြ။ထိုနောက်ယေရှုသည်မိဘတို့နှင့်အတူသွားသဖြင့်၊နာဇရက်မြို့သို့ရောက်၍သူတို့စကားကိုနားထောင်လျက်နေလေ၏။ထိုအကြောင်းအရာအလုံးစုံတို့ကိုမယ်တော်သည်နှလုံးထဲမှာမှတ်ကျုံးလေ၏။ယေရှုသည်လည်းအစဉ်အတိုင်းကြည့်၍ပညာတိုးပွားလျက် ဘုရားသခင့်ရှေ့၊လူတို့ရှေ့မှာမျက်နှာရတော်မူ၏။